ကြီးစိုးစွမ်းအားငါးပါးထက်သန်အားကောင်းခြင်းရဲ့အကြောင်းကိုပါတဲ့ကငါးခုမြောက်စမာဓိစာကြနိမိတ်ကာဟိနဆိုစမာဓိစာကြစိတ်တည်ကြည်ဟုသမာဓိသမာဓိဤနိမိတ်ကာဟိနကြ အကြောင်းနမိတ်ဖြစ်ပေါ်ရေးအကြောင်းနမိတ်ယူခြင်းမှတ်သားခြင်းမှတ်သားခြင်းအဖြစ်စံပါတိတိဘာဝနာညာကိုဖြည်းဖြည်းစုံစီနိုင်ပါသည်စိတ်ကြည်ကြည်ကြောင့်နမိတ်ဟောင်းကောင်းကောင်းမှတ်ရပြီဆိုတော့လေအဲ့ဒါဒီနေ့ စာရုပ်နဲ့လက်တွေ့အခုပေါင်းဆက်ပြီးတော့ရှင်းပြပါမယ်ဒီစာကြောင်းမှာစမာဓိစစမာဓိအရာဥပဆနာစမာဓိကိုယူရပါပါတနည်းအားဖြင့်ဥပဆနာခဏိကစမာဓိယူရပါပါဒီစကားအရဆိုလို့ရှိရင်တော့စမာဓိဟာအမျိုးအစားတွေအများကြီးရှိတယ်ဆိုတဲ့သဘောတရားပါတယ် 1ဥပ္ပကြရသမာဓိအပ္ပနာဇံရဲ့ရှေ့ပိုင်းမှာရှေ့ရေးမှာဖြစ်တဲ့စိတ်တည်ကြည်မှုအပ္ပနာသမာဓိလောကိဇံအထုတ်တဲ့အခါပရမဇံစသည်ပေါ့လေအာယုန်ထဲမှာစံစိတ်ဝင်နေသလားထင်ရလောက်အောင်ပေါ့လေအာယုန်နဲ့စံစိတ်နဲ့တသားတည်းလို့ထင်ရလောက်အောင်ဝင်ပြီးတော့နေတာပေါ့လေ ဝင်စားပြီးတော့မြင်ရတာအပ္ပနာသမာဓိခေါ်ပါတယ်ကဏိကသမာဓိဆိုတာကတော့ဉာဏ်ဖြစ်အောင်အထုတ်တဲ့ပုဂ္ဂိုလ်တွေမှာအဲဒီကဏိကသမာဓိစုဆောင်းရတာပါပဲစိတ်အားဆိုင်ပြီးတော့ဆွေးမြဲဆိုတာရှုလို့ရှုရရှုရအောင်လေးမှာစိတ်ကလေးတစ်ခဏတစ်ခဏဆိုက်ဆိုက်ကြသွားပေါ်တိုင်းအာယုံကိုလည်းပဲမလွတ်တမ်းနှလုံးသွင်းနေရပါတယ် မတန်လုံးသွင်းနေလို့ရှိရင်အဲ့ဒီဝိပဿနာသမာဓိဟာဖြစ်ပေါ်လာတာပါပဲဒီလိုနေရာမှာဒီလိုအခါမှာဒီလိုပုံစံမျိုးနဲ့ဒီလိုချင်းရာအဖြစ်ရှုလိုက်လို့ခရိကသမာဓိတွေတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့အားပြည့်လာပြီဆိုလို့ရှိရင်ထူးခြားခြားဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီထူးခြားဟိုအချင်းအရာလေးပေါ့ အခြေအနေလေးပေါ့လေအဲ့ဒါယူထားရမယ်တဲ့ယူထားရမယ်ဆိုတာမှတ်သားထားရမယ်ဆိုတဲ့အဓိပ္ပာယ်ပါပဲအဲ့လိုမှတ်သားထားပြီးတော့ရှေ့ကခရိကသမာဓိဖြစ်ကြောင်းဤအတိုင်းပေါ့လေအထုတ်သွားမှာဒါဆိုလိုပါတယ်တခါတခါယောဂီကအောင်းထဲမှာစိတ်နဲ့ချော်လွဲပြီးတော့မှမကောင်းတာလေးရှိတတ်ပါတယ် အဲဒီခါကြလို့ရှိရင်ငကူကမှတ်ကောင်းခဲ့တဲ့အခြေအနေပေါ့လေအရှင်းရလေးတွေပြန်သုံးသပ်ရတယ်။ဒီတုန်းကပရိယဌာနတော့ဘယ်လိုအနေထားနဲ့ဘယ်လိုအာယုန်တွေကိုရှုလို့ထူးထူးခြားခြားစိတ်ကြီးတည်ငြိမ်မှုရခဲ့တယ်ဆိုတာပေါ့အဲ့ဒါလေးပြန်သုံးသပ်ပြီးတော့ငကူကအခြေအနေကောင်းခဲ့တဲ့ဟာလေးပြန်ပြီးတော့ ယူရပါတယ်ပြန်လေးမှတ်သားပြီးအဲ့ဒီနည်းတိုင်းလုပ်ရပါတယ်အဲ့ဒါကိုသမာဓိတကြနိမိတ်ကာယိလဆိုတဲ့စကားကပြပါတယ်ကောစိတ်တည်တည်ရင်အကြောင်းအရှိအနေလေးတွေပေါ့အရှင်းရလေးတွေအဲ့ဒါလေးပြန်ပြီးတော့ကောက်သုံးပါလို့ဒီလိုဆိုလိုတာပါပဲအခုယောဂီများအထုတ်နေတာဟာ အပ္ပနာသမာဓိဖြစ်ဖို့မဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့အပ္ပနာသမာဓိဖြစ်ဖို့ကအာယုံကတကယ်ပရမအစစ်မဟုတ်ပါဘူး။အတ္တပိစကမျက်မှောက်သိရတဲ့ယုတ်တရားနဲ့တရားမဟုတ်ပါဘူး။ကြောင်းကျိုးလည်းမဟုတ်ပါဘူး။အမျက်စိရဲ့သဘောပဲခေါ်တဲ့ချင်းရဆိုသိဖို့လည်းမဟုတ်ပါဘူး။ ရှုခွင်းအာယုံရဲ့ပြဉ္ညာတည်ကြီးပါပဲပြီးတော့ဒီပြဉ္ညာအောင်ကလည်းပဲအမျိုးမျိုးအဖို့မဟုတ်ပါဘူးတမျိုးဒီအာယုံပါပဲပရမစီလည်းမဟုတ်ဘူးပြဉ္ညာဖြစ်တယ်တမျိုးဒီဆိုအာယုံဖြစ်တယ်အဲတမျိုးဒီဆိုအာယုံမှာစိုက်ထားရတာဆိုကြပါစို့ကတိုင်းပြဉ္ညာကမ္မထာအထုတဲ့ပုဂ္ဂိုလ်ဟာပထဝီမြေကြီးဆိုလို့ရှိရင် မြေမြေဆိုတာစိတ်ထဲကရွတ်နေရတာအလေးကျင့်မြရသေးလို့ရှိရင်နှုတ်ကလည်းရွတ်ရပါလားနောက်စိတ်နဲ့ရွတ်ရပါလားရွတ်ပါများတဲ့ခါကျတော့မူလမြေအာယုဟာနမိတ်ထင်လာတယ်နောက်တမာတိအားကောင်းတဲ့ခါကျတော့ပฏิဘာကနမိတ်ဆိုတာဟောဆံရတော့မယ့်အခြေအနေရောက်တဲ့ကပฏิဘာကနမိတ်ဖြစ်လာတယ်အဲဒီနမိတ်ထင်လိုက်လောက်တဲ့အထိရှေ့ပိုင်းမှာဖြစ်တဲ့ အပ္ပလသမာဓိရဲ့ခြေပိုင်းမှာဖြစ်တဲ့တအာယုန်ဒီမှာစိုက်စိုက်ကြတဲ့သမာဓိကိုဒါဥပ္ပကြရသမာဓိလို့ခေါ်ပါတယ်။အဲဒီဥပ္ပကြရသမာဓိပြည့်စုံသွားတဲ့အခါမှာဆံဖြစ်ပေါ်လာတာပါပဲ။ဝိတကဥပ္ပကြရပတိစုကဧကကရာခေါ်တဲ့ဆိုင်ငံ၅ပါးနဲ့ပြည့်စုံတဲ့ပထမဇံပေါ်ဒီစသည်ပေါ့။ပြည့်စုံတာ။အဲဒီခါမှာအပ္ပလသမာဓိဖြစ်တော့တာပါပဲ။ ခုနပฏิပါကနမိတ်ခေါ်တဲ့အာယုန်နဲ့မှာပေါ့ဒီကရစိုက်ပြီးတော့ဝင်းနေသလားဆိုတာအာယုန်နဲ့စိတ်နေရတသားလေးလို့ထင်ရလောက်အောင်ပေါ့ဒီကရဝင်းနေရလေငင်ကန်းနဲ့မှာမိတိုင်းကြီးထုံးထားတယ်လို့ငြိမ့်ပြီးတော့ခါရဖြစ်နေတာအဲဒါအပ္ပလသမာဓိခေါ်ပါတယ်အခုတိရိပ္ပာအထုတဲ့ပုဂ္ဂိုလ်တွေအဲ့ဒီသမာဓိနဲ့မဆိုင်ပါဘူးအဲ့ဒီသမာဓိထူထောင်လည်းမဟုတ်ပါဘူး ခဏိကသမာဓိထူထောင်တာပါအဲဒီခဏိကသမာဓိဆက်ပြီးတော့ရှင်းပါမယ်ခဏိကသမာဓိဆိုတော့ခဏိကဆိုတာခဏဤကခဏဆိုတာတခဏလေးနိုင်တွက်မယ်ဆိုလို့ရှိရင်တော့ပြောလွယ်ဆိုရအောင်ပေါ့လေတစ်စက္ကန့်လေးပဲဆိုကြပါစို့တစ်စက္ကန့်လေးမျှဤက အာယုန်ထဲမှာတီးသွားတော့တန့်သွားတော့လေပြက်လည်းမသွားပဲလေအဲ့ဒီထဲမှာစိတ်ကလေးစိုက်ကြသွားအဲ့ဒါခဏိကခေါ်ပါလေတခဏလေးမြတ်ရှုခွေးအာယုန်ထဲမှာစိုက်ကြသွားတော့သမာဓိစုစိတ်တည်ကြည်မှုပေါ့လေခဏိကသမာဓိရှုခွေးအာယုန်ထဲမှာတခဏလေးမြတ်စိုက်တည်ကြသွားတော့ဒါဟာလေး အဲဒီရှုပင်ကတကယ်ရှိအဟုတ်ရှိတဲ့နာနဲ့ယုတ်တရားတွေပါမျက်မှောက်တွေအားဖြင့်သိရတဲ့တရားတွေပေါ့လေနော်စိတ်ကူးနဲ့သိရတဲ့တရားမဟုတ်ဘူးခုနပထူကတိုင်းစသည်လိုလိုပေါ့လေပုံသဏ္ဍာန်ပညာစသည်လည်းမဟုတ်ဘူးအမိပညာလည်းမဟုတ်ဘူးတကယ်ရှိအဟုတ်ရှိနေတာပါ ဆိုကြပါစို့ခွန်ကြီးတို့အခုစကားပြောနေအတန်လေးတွေဖြစ်နေယောဂီတို့နားထဲမှာအတန်လေးတွေကရောက်နေအတန်လေးတွေကြားနေကြားတာနားရှိလို့ကြားတာပေါ့အတန်လာလည်းကြားတာပေါ့နားဖြစ်တဲ့အခန္ဓာထဲမှာအတန်လှိုင်းတိုက်ခတ်ပြီးတော့ပေါ်ပြီဆိုလို့ရှိရင်တစ်ထပ်ထပ်နဲ့အဲဒီမှာကြာတိမှုတွေဖြစ်နေတာ နားထဲမှာအသားနဲ့စိတ်နဲ့ဆုံတွေ့မှုလေးတွေဖြစ်နေတာအဲတော့အိဋ္ဌဖြစ်တဲ့အသားလေးတွေနှစ်သက်ဝေအသားလေးတွေဆိုလို့ရှိရင်နားထောင်လို့ကောင်းတယ်ခုံကြိုက်တဲ့အသားလေးကြားလို့ရှိရင်နားထောင်လို့ကောင်းနားကြားခြင်းကတ်တယ်ခံစားမှုတွေလည်းရှိနေတာပဲကြာတိမှုကြာတွေ့မှုကြာခံစားမှုဆိုတာကိုလည်းတော့ခန္ဓာတိုက်တာဝိညာဉ်အနေနဲ့ပေါ့လေသူသဘောသူဆောင်းနေတဲ့မျက်မှောက်တွေ့ ယုံ nant တရားတွေကိုလည်းထင်ရှားနေပါတယ်ဟမ်အဲ့ဒါတွေသိရအောင်လို့ကြားကြားခြင်းပေါ့လေဒီတော့စိတ်ကလေးစိုက်ကြသွားအောင်ပေါ့အားစိုက်ပြီးဆွေးမြဲစွာရှုရတာပါဆွေးမြဲစွာရှုလို့အဲ့ဒီထဲမှာစိုက်ကြသွားတာတခါတခါမှနာကြည့်တဲ့အခန္ဓာပုံမှာရောက်သွားနိုင်တယ်တခါတခါမှကြားရတဲ့အတန်မှာရောက်သွားနိုင်တယ်တခါတခါလည်းကြားသိမှုကြားတွေ့မှုကြားခံတာမှု ရတိမှုနတ်တရားစုမှာအပွင့်တတ်ဖို့မှလည်းရောက်သွားတယ်။ဘယ်ဟာပဲရောက်ပြီးဖြစ်စေပါလိမ့်။တခုခုပေါ်မှာတော့ရောက်နေစိုက်ချနေဖို့တော့ရှားစေကာလမှာပေါ့လေ။အခုလိုသတိခံနေနဲ့အားစိုက်ပြီးတော့ဆွဆွမြင့်ရှုနေရတာ။ရှုပါများလို့ရှိရင်တော့တခဏတခဏလေးအာယုပေါ်ကိုက်မှာပေါ့လေ။တီးတီးပြီးတော့သွားတဲ့ ကဏိကသမာဓိဟာတဖြည်းဖြည်းစုပြီးဆောင်းပြီးတော့အားပြည့်လာတော့တာပါပဲသမာဓိဆိုတာကအဝိခေဘောသမာဓိလို့ဒီလိုအနဲ့ပြန်ဆိုထားပါဝိခေဘဆိုတာကပြေးတာပြတ်တာပေါ့တရားဖြစ်ရှုခွေးအာယုံကမကတ်တာကွာဟပြီးတော့ချော်ထွက်နေတာလေစိတ်ကတော့အဲဒါ ပုဒ်တကြလို့လည်းခေါ်ပါတယ်ဝိသေဘလို့လည်းခေါ်ပါတယ်အာယုပေါ်ပေါ်ခြင်းပေါ့လေကြာကြာခြင်းမြင်မြင်ခြင်းနာနာခြင်းစစခြင်းထိထိခြင်းစိတ်ကူးရင်စိတ်ကူးခြင်းဖောင်းရင်ဖောင်းရင်ပိန်ရင်ပိန်ခြင်းပေါ့လေလက်ငင်းဒီရတဲ့စိတ်ကလည်းပဲနှိုးကြတက်ကြွပြီးတော့ဖြတ်လက်နေရသတိအရေးကြီးပါတယ် နှုတ်ချတက်ချောဖြတ်လောက်ကိုလူကိုရီးယားပြင်ဆင်ထားပါတယ်အဲလိုကြောင်းရည်တစ်ခုရှိပြီးတော့နေလို့ရှိရင်ဆွေးမြဲစွာရှုပြီးတော့ဆွေးမြဲစွာရှုပြီးရရှုပြီးရမှာမပြေးမပြတ်တော့ဘူးမပြေးမပြတ်ဘူးဆိုတော့စိုက်ကြသွားတယ်ဆိုတော့ဒိဗေပါပဲဒါပါပဲစိုက်ဝင်သွားတာပါအပြတ်လွန်မဲ့အာယုန်ထဲမှာတည်သွားတာပါလေ အဲ့ဒါသမာဓိရဲ့သဘာဝပါပဲသူကိုယ်၌ကအာယုန်ထဲမှာစိုက်ဝင်သွားတယ်ဆိုလို့ရှိရင်သူရဲ့တွဲပဲအနန္တရားတွေကိုလည်းပဲအဲ့ဒီတည်းစိုက်ဝင်သွားအောင်သူကစုစုစီစီလေးပြုလုပ်ပြီးလိုက်တယ်ဒါသမာဓိရဲ့လှုပ်ဆောင်ချက်ပဲသံပိန္ဒနာရသလို့ခေါ်ပါတယ်သံပိန္ဒနာဆိုတာစုစီတာတအာယုန်လေးပါဟွန်းခုနကြားတယ်ဆိုရင်ကြားတဲ့အာယုန်တစ်ခုရဲ့မှာကြား နာအဲမြင်တယ်နာတယ်စားတယ်ထိတယ်ဖောင်းတယ်ပိန်တယ်ဆိုတော့အာယုံအတိတ်တွေပေါ်လာတဲ့အခိုက်အတန့်လေးပါလေအဲ့ဒီအာယုံတစ်ခုလေးမှာစုစုစီစီလေးဖြစ်သွားသူကိုယ်တိုင်ကလည်းအဲ့ဒါမှစုစီသူနဲ့တွဲပဲနတရားတွေလည်းအဲ့ဒါမှစုစုစီစီလေးသူကပြုလုပ်လိုက်တယ်ကွာအဲ့ဒါလို့ပြတ်လွတ်မထွက်ဖဲနဲ့တအာယုံထဲမှာစိုက်ပြီးတော့ကြာသွားတယ်ဆိုလို့ရှိရင် ဒီစိတ်ဟာကိုထားရအာယုံပေါ်မှာစုပြီးတော့ရက်သွားတယ်ငြိမ်သွားတယ်ဆိုတဲ့အဓိပ္ပာယ်တည်ရောက်တာပါအဲဒါဥပ္ပသန္တပိဋကပဋ္ဌာနာခေါ်တယ်ဟမ်ညီတဲ့ဒီခုရှိရှိခြင်းဒီငြိမ်ကြသွားပါလားစိတ်ကလေးဒီအာယုံထဲမှာငြိမ်ကြသွားပါလားအဲဒါပိဋကပဋ္ဌာနာခေါ်ပါတယ်အဲဒါဟာသမာဓိရဲ့သဘာဝသမာဓိရဲ့လှုပ်ဆောင်ချက်ကိစ္စနဲ့ စမာဓိအချင်းရပါလေအဲ့ဒါလေးတွေစာသဘောအနေအချင်းသိနေထားရပါတယ်ပြန်လို့မထွက်အာယုန်ထဲမှာကပ်ပြီးတော့စိုက်ကြသွားတယ်ဆိုတော့စူးစီစီဖြစ်သွားတယ်ဆိုတော့အချင်းအားဖြင့်တွေ့ကြည့်မယ်ဆိုလို့ရှိရင်ညှိတက်သွားတယ်ဆိုတဲ့အဓိပ္ပာယ်ပါပဲညှိတက်တယ်ဆိုတာကလှုပ်ရှားမှုရှိတာပါပဲလှုပ်ရှားမှုမရှိဘူးဆိုတာက အဲ့ဒီခိုက်တံလေးစဉ်းစားကြည့်ဖို့တမက်ဆရာအာယုံနဲ့ဆုံတာဆုံနေပဲလို့ကိုမှန်းတဲ့အာယုံထဲမှာစိုက်ကြဒီဒီငြိမ်ဖြစ်အောင်ကြိုးစားတော့ຢာကနဲ့လည်းမလှုပ်ရှားဘူးခဲ့တာညီတဲ့တဲ့ခေါ်တာပါပဲမနစ်သက်ဆရာမုန်းဆရာအာယုံနဲ့ဆုံနေပဲလို့အထူးကြောင့်ရထားပြီးတော့တတိထားနေတော့တတိရှိနေတော့ဒီမှာစိုက်ကြနေလို့ရှိရင် ဒေါသနဲ့လှုပ်ရှားတာလည်းမရှိဘူးအခြားခြားညီညာမှုတစ်ခုခုနဲ့လှုပ်ရှားတာမရှိဘူးညီညာမှုမျိုးစုံဝင်ရောက်မနှိမ့်ဆက်တော့ပဲလေလှုပ်လို့လှုပ်ရှားမှုကျင့်ပြီးတော့ဘုရားနေတဲ့သဘောကိုပဲဒီမှာဥပစန္ဒလို့ဆိုပါတယ်ကွာအဲ့ဒါဟာသမာဓိအချင်းရာပါပစ္စုပ္ပထာနာခေါ်ပါတယ်ချိန်ပြီးတော့အားဆိုင်နေတော့ ရှုခွဲအောင်နဲ့ရှုမှတ်တဲ့စိတ်နဲ့ထိပါပုတ်တိုက်တကယ်သူဖြစ်နေတော့တာပါပဲအဲ့ဒီတွေကအနောက်ချက်တွေကင်းတဲ့အနောက်ချက်တွေကင်းခဲ့ပါပြီဒါတော့တမာတိကဆင်းလိုက်တယ်ဆိုတော့ဘယ်အနောက်ချက်တွေဝင်ပြီးတော့မှစိတ်ကိုမငြိမ်မသက်မပြုတ်နိုင်တော့စိတ်လှိုင်းထအောင်မလုပ်နိုင်တော့ရေဟာကြီးနေရင်လှိုင်းထလို့ရှိရင်အရေးကောင်းကောင်းမထင်ဘူး ဒီတော့အနောက်ချက်တွေလည်းပဲကင်းနေပြီစိတ်အနယ်တွေလည်းထိုင်ပြီပေါ်တိုင်းအာရုံမှာပဲစိုက်စိုက်စိုက်စိုက်ပြီးတော့ကြာနေပြီဆိုလို့ရှိရင်စိတ်အနယ်တွေအဲစိတ်အနယ်တွေထိုင်လို့စိတ်လှုပ်ရှားမှုလည်းမရှိတော့စိတ်ဆိုင်ထားမှုလည်းမရှိတော့ကြီးနေတဲ့အကြီးဟာလိုက်မထားဘူးဆိုလို့ရှိရင်ခုနအနောက်ကျကင်းတဲ့နေဟာပေါ့အကြီးဟာပေါ့လေ အဲလိုက်မထားဘူးဆိုလို့ရှိရင်ထူးထူးခြားခြားကြီးကကြည်ပြီးတော့တည်ရမှုတွေလည်းပဲထူးခြားမှုတွေဖြစ်လာတာပါပဲတစ်ခုချင်းတစ်ခုချင်းအနေနဲ့တွေ့မယ်ဆိုလို့ရှိရင်ဘာမှအားမရှိဘူးလို့ဆိုပေမဲ့လို့ညီတက်မှုပေါင်းပေါ်လေရာနဲ့ထောင်နဲ့ခြီးပြီးတော့ပေါ့လေဆက်ဆက်ပြီးတော့တွားပြီးဆိုလို့ရှိရင်အဝဝယ်ကောင်းတော့အောင်သမာဓိအားရဖြစ်လာတာပဲ အဲဒီခဏိကသမာဓိအားဒီစုဆောင်ရတာပါပဲအဲဒီခဏိကသမာဓိကအပ္ပနာသမာဓိလို့အာယုံတစ်ခုရဲ့မှာပေါ့လေစိုက်ကြတာမဟုတ်ပါဘူးတကယ်ရှိအဟုတ်ရှိတဲ့နာယုတ်အမျိုးမျိုးပေါ်မှာပေါ့လေလည်းငင်းပွားကြတဲ့ပွားကြတဲ့ဖြစ်ပေါ်လာတဲ့ကြောင့်နာယုတ်အမျိုးမျိုးပေါ်မှာပေါ့လေမျက်မှောက်ပြီးအားဖြင့်သိရတဲ့နာယုတ်အမျိုးမျိုးမျိုးပေါ်မှာပေါ့လေပြစ္ဆုတ်ပံကြတဲ့နာယုတ်အမျိုးမျိုးပေါ်မှာဖြစ်နေတဲ့တည်တတ်တဲ့ စိုက်ကြတော့တဲ့တမာရီမျိုးသားခဏိကတမာရီစစ်တယ်ဆိုတာကိုလည်းနားလည်ထားဘူး။တမန်စဉ်းစားကြည့်လို့ရှိရင်အာယုခုထဲမှာအချိန်ကြာကြာစိုက်ကြနေမှတမာရီဖြစ်တယ်လို့တမာရီလို့ဒီလိုထိမှတ်ကြပြီမယ်လို့တကယ်ကြီးအဟုတ်ရှိတဲ့လာယုတရားဖြစ်ပေါ်ခိုက်မှာတခဏလေးမြတ်တစ်စက္ကန့်လေးမြတ်စိုက်စိုက်ကြတော့တဲ့တမာရီတမာရီလို့မထင်ကြဘူး။ သမာဓိလို့ထင်မှတ်ပြီမဲ့လို့သူကအားမရှိဘူးလို့ဒီလိုထင်ပါတယ်။အမှန်ကတော့အပ္ပနာသမာဓိနဲ့တန်းတူပါပဲ။ဘာဝနာစိတ်ကိုသူကရာဂဒေါသဝင်ပြီးတော့မနှောက်ရှက်ရအောင်ပေါ့လေ။ပြုတ်ပြုတ်ရှာရှာမဖြစ်ရအောင်စိတ်ဆိုင်မထားရအောင်သူလည်းပဲထိတ်နေစွာရှိပါတယ်။အဲဒါကိုကျမ်းဂန်များကခဏိကကြိတ်ကြိတ်ကက်ကတာဒီခဏမတ္တထိတိကောသမာဓိလို့ဒီလိုဖွင့်ထားပါတယ် ရမြတ်စွာကိုယ်တိုင်သုံးထားတဲ့စကားကတော့ခဏိကจิตတိခက်ကတာသုံးထားခဏိကအာယုန်တိပေါ်ခိုက်မှာတခဏတခဏစိတ်ငြိမ်ကြတော့တော့စိတ်တစိတ်ဤဒီကကတာတအာယုန်ဒီမှာတည်ငြိမ်ခြင်းပေါ့လေလို့ဆိုရမှာပေါ့တခဏတခဏစိတ်ငြိမ်ပြီးတော့အာယုန်တွေမှာစိုက်ကြသွားတာအဲ့လိုမျိုးဆောင်ရွက်ကိုယ်ကတုံးထားပါတယ် အဲ့ဒါကိုပဲခဏမတ္တထိတိကောလို့စမာဓိလို့ဒီလိုဖွင့်ပါတယ်တခဏလေးမြတ်တစ်စက္ကန့်လေးမြတ်ပါအာယုန်တိပေါ်တဲ့ခိုက်တာလေးမှာအဲ့ဒီမှာစိတ်ကြတော့တခဏလေးတည်သွားတာပါလေအဲ့ဒါအဲ့ဒါခဏကစမာဓိအရှိသုံးလို့ရှိရင်ခဏမတ္တထိတိကောစမာဓိအတူဆိုလို့ရှိရင်တော့ခဏကစမာဓိအတူတူပါပဲတည်တယ်ဟာခဏမတ္တထိတိကောစမာဓိဆိုတာစာကြောင်းဖြစ်သွားတယ် ခဏိကသမာဓိဆိုတာဩဟရဖြစ်သွားတယ်အတုံးလုံးဖြစ်သွားတယ်အဲဒီခဏိကသမာဓိကိုကျင့်ကံများပေါ့လေအဲခဏိကသမာဓိရဲ့စွမ်းရည်ကိုဒီလိုဆက်ပြီးတော့ရှင်းပြထားပါတယ်သောပိရှိအပိတဝိယစိတ်တန်နိစ္စတန်တပေတိသောပိတုခဏိကသမာဓိလဲအပ္ပနာသမာဓိသာမဟုတ်တဲ့အဓိပ္ပာယ်ရပါတယ်ခဏိကသမာဓိလဲ အပိတောဝိယအာယုထဲမှာစိုက်ပြီးတော့ကြာနေတဲ့အပ္ပနာသမารိလို့စိတ်တန်နေကြလတပေတိဘာဝနာစိတ်ကိုတည်တတ်အောင်ထိန်းထားနိုင်ပါသည်တဲ့နေကြလနဲ့နေကြလမလုံမရှင်ညီသေးအောင်ထိန်းထားနိုင်ပါသည်တည်တတ်စေနိုင်ပါသည်လို့ဆိုတာပါတယ်ခဏိကသမာဓိနဲ့အပ္ပနာသမာဓိလို့ဘာဝနာစိတ်ကိုဒါကဒေါသဝင်ပြီးတော့မငြိမ်မသက် မဖြစ်ရအောင်ပေါ့လေသူကတည်တတ်အောင်လုပ်နိုင်ပါလေလို့ဆိုပါတယ်နော်ဒါကဏိကသမာဓိရဲ့စွမ်းရည်ကိုအပ္ပနာသမာဓိနဲ့နှိုင်းယှဉ်ပြီးတော့ဟိုပြဆိုချက်ပါပဲသူရဲ့အည်သွေးတွေကိုဆက်ပြီးတော့ပြထားပါတယ်သူရဲ့ဂုဏ်ရည်လေးတွေပေါ့လေပฏิပက္ခိနအနတ္တိဘူတော်တဲ့ပฏิပက္ခဆိုတာကဏိကသမာဓိရဲ့ဆန့်ကျင်ဘက်ဒီဝရဏတရားတွေပါပဲတနည်းအားဖြင့် ရာဂဒေါသအစရှိတဲ့တရားတွေပါပဲဒီမှာအရေးကြီးတယ်ပါပဲဆန့်ကျင်ဘက်အရေးကြီးတရားစုကအနပိဖူတော်အလွှမ်းမှုမခံရတာတဲ့အတ္တစီမရတာပါလေသူတို့ကဝင်ရောက်မနှိမ့်ဆက်တာဒါပါပဲလို့ဆိုလိုပါတယ်ကမိစ္ဆနာလည်းဝင်ရောက်နှိမ့်ဆက်တာမရှိပြဘာဒနိဝရဏဝင်ရောက်နှိမ့်ဆက်တာမရှိဌိနမိတနိဝရဏလည်းနှိမ့်ဆက်တာမရှိဥဒိစ္စကုသလည်းမရှိ ဝိသိကိစ္စလည်းမရှိဘူးတဏှာဖြင့်ຢာကဝင်ရောက်ပြီးတော့နှိမ့်ဆက်တာမရှိဒေါသဝင်ရောက်ပြီးတော့နှိမ့်ဆက်တာမရှိစသည်ပေါ့လေအဲ့ဒီလိုဆက်ကြည့်မယ်တရားတွေနှိမ့်ဆက်ကလွတ်နေတာပါကျွမ်းမှုမှုကလွတ်နေတာပါဒီကိလေသာသမာဓိကြီးပဲဆက်ကဆက်ကဖြစ်နေတာဒီလိုဆိုလိုပါတယ်။ဒါလေးဆက်ဖြစ်တယ်ဆိုလို့ရှိရင်ဆက်ကြီးပဲဒီမလွှမ်းမှုနေတော့ဘူး။အဲ့ဒီလိုအခြေအနေရှိတယ်အဲ့ဒီလိုအည်သွေးနဲ့ပြည့်စုံတဲ့ကိလေသာသမာဓိကိုပြောတာပါ။ ဘယ်လိုဖြစ်မှအဲ့ဒီတရားစုတွေအတိတ်စက်ကလွှမ်းမိုးမှုကလွတ်နိုင်တယ်လေလို့ဆိုတော့အာရမဏိနိဒန္တရဤကိနာကာရိနပောတမာနောလို့ဆိုထားပါတယ်ပောတမာနောရည်စည်းကြောင်းကြီးလို့ဆက်ဆက်သွားနေမှာရှေ့သမားလေးနဲ့နောက်သမားလေးကလည်းဆက်ဆက်သွားနေတာပါရှေ့စိတ်နဲ့နောက်စိတ်ပေါ်နေတာလည်းသွားနေတာပါပောတမာနောကတော့စီးကြောင်းကြီးလို့စဉ်ဆက်မပြတ်သွားနေတာကိုဆိုပါတယ်ဘယ်ပုံမှာသွားနေရမှာလို့ဆိုတော့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 လက်လက်ဆက်ဆက်လက်ငင်းပေါ်နေတဲ့ပြစ္ဆုတ်ပံအာယုံအဲ့ဒီပုံမှာတဲ့ပေါ်တာမှာတော့ရည်စည်းကြောင်းကြီးလို့ခုနစိတ်စိတ်စိတ်စိတ်ကြသွားတယ်စက်ကစက်ကဖြစ်နေရမယ်ဒီမှာအထူးပြုလိုက်ကြတယ်ဏိဒံသရအကြာမရှိရဘူးအပြတ်မရှိရဘူးလို့ဆိုလိုပါတယ်အပြတ်အကြာမရှိနေတယ်ဗောလေရှိသမားလေးနောက်သမားလေးဆက်ဆက်အာယုံကတော့အမျိုးမျိုးပြောင်းလဲပြောင်းလဲပါစေဗောလေသို့တော့ ကိုယ်တိုင်အာယုန်ထဲမှာစိုက်စိုက်ပြီးတော့ကြာသွားတဲ့ဟာတသားတည်းတပုံစံနဲ့လို့ထင်ရလောက်အောင်ပေါ့လေအဲ့ဒါဖြစ်ရမယ်အဲဧကိနကာရိနတမျိုးပြီးတော့အချင်းရအာယုန်ကကွဲပဲတည်ကြည်မှုကတော့တသားတည်းတပုံစံနဲ့အဲ့ဒီလိုအနေထားမျိုးနဲ့ဖြစ်ပါမှခဏအနောက်ချက်ကြီးကင်းမယ်အနောက်ချက်ကြီးကင်းမှအပ္ပနာသမารိလို့ဘာဝနာစိတ်ကိုအဲညီခဲ့အောင်တည်တတ်အောင်ခံရအောင်ထားနိုင်တယ်လို့ဆိုရတယ် အခုနောက်ဆက်ပြီးခင်းအောင်ဆိုပြီးတော့လောလောဆယ်ပေါ်တဲ့အာယုံကိုချိန်သားခဲ့စီရဆက်ပြီးတော့ဆွဲပေးဆိုတာရှုနေရတာပဲရှုပါများတဲ့ခါကျတော့ခိုင်ခိုင်မြဲရှုမိရအာယုံမှာစိုက်စိုက်ကြနေခဏိကသမားလေးတွေအဲ့ဒါလေးကြီးရှေ့နဲ့နောက်နဲ့ဒီခါလေးအပြတ်ချမရှိပဲနဲ့တသားတဲ့ပုံစံတသားတဲ့ထင်ရလောက်ဟောဒီဆက်လက်သွားနေရမယ်တဲ့ ဆိုလိုတာကတော့တမာတိစိတ်ရမယ်ဒါပါပဲအမှတ်စိတ်ရမယ်ဒါပါအမှတ်စိတ်လို့ရှိရင်အလိုလိုဖြစ်လာတာပါဒီဘာမှလုပ်ဖို့မလိုပါဘူး။အောင်ယောဂီတွေခွန်ကြီးတို့တိုက်တွန်းနေရတာအမှတ်စိတ်စိတ်မှတ်ပါမလွတ်ပါစေနဲ့ရှေ့တမာတိနောက်တမာတိနဲ့ဆက်ဆက်ပါစေရှေ့စိတ်နဲ့နောက်စိတ်ဆက်ဆက်ပါစေရဲတာတိုက်တွန်းနေရတာပါပဲအထူးသဖြင့်အရိယာဘုအပြောင်းလဲလေးတွေမှာပြောင်းလဲတော့မှအပြုဥဆောင်စိတ်ကလေးတွေကအစားပေါ်လေမလွတ်ရအောင်အထူးသဖြင့်ထားပြီးတော့မှတ်ပါ တိုက်တွန်းရတာအဲ့ဒီခဏိကသမာဓိကြီးအားပြည့်လာအောင်လို့အဲ့ဒါကြီးအားပြည့်လာပြီဆိုလို့ရှိရင်အနောက်စိတ်ကြီးကျင်းပြီးတော့ဘာဝနာစိတ်ຢာကဝင်ရောက်ပြီးတော့နှိစ္စတာမရှိဒေါသဝင်ရောက်ပြီးနှိစ္စတာမရှိပဲကြာကြာကြီးဒီခါတည်းဒီတန်းခံရပြီးတော့တော့အောင်ပေါ့တတိညာလေးနဲ့အစင်းစင်းဖြစ်လာအောင်ပေါ့တိုက်တွန်းရတဲ့သဘောမျိုးပါပဲအဲ့ဒါကတော့ကျန်ကံများမှာခဏိကသမာဓိရဲ့အစွမ်းရည်တတ္တိကိုဖော်ပြချက်ပါပဲအခုပြောခဲ့တဲ့ဤတိုင်း သမာဓိခဏိကသမာဓိအားကောင်းခြင်းအကြောင်းပေါ့လေဖော်ပြချက်တွေကိုယုံကြည်ခြင်းနဲ့သာဒီလုံးချတက်ကြွဖြတ်လာပြီးတော့ကျွေးရစွာရှိပြီးတော့ရှိအောင်မစိတ်ကလေးတာစိတ်ကနေမလားစိတ်ကြနေပြီဆိုလို့ရှိရင်အောက်ဘယ်ကောင်းတော့အောင်အတိညာလေးကလည်းပဲကြည်ရွှင်ပြက်လက်လာပါပဲအတိညာလေးလည်းတိုးတက်လာပါပဲအတိညာလေးလည်းပဲတန်မားလာပါပဲ ကျေကျေပြန့်ပြန့်နဲ့သိလာတာပါအသိဉာဏ်တွေလည်းထက်ထက်မြင်းမြင်းပေါ့လေစူးစူးရှာရှာဖြစ်လာတာပါပဲဒီတော့ကိုယ့်ကိုယ်ကိုပြန်ပြီးတော့မိကုံထုတ်ဖို့လိုပါတယ်မိမိဟာအဲ့ဒီတိုင်းလုံလာလို့ဘူးလားတုတ်တာဆိုတဲ့အတိုင်းမြင်းချောင်းတိုင်းလိုက်လာမလိုက်ဘူးလားအကြည့်ရပါတချို့ယောဂီများလည်းမြင်းချောင်းတိုင်းလိုက်ရမယ်စားပေါ့မြင်းချောင်းတော့လှုပ်ချင်ရတာပါစာရေးမကျွမ်းကျင်ရင်မြင်းချောင်းလို့စာရေးတဲ့အခါကျတော့ လမ်းကြောင်းကမတည်ဘူးပေါ့စာကြောင်းကမတည်ဘူးပေါ့ပေါ်ထောင်တက်သွားလည်းရှိတယ်အောက်ဆိုင်ကြသွားလည်းရှိတယ်ပေါ့အဲ့ဒီလိုတော့မလုပ်ကြပါနဲ့တုတ်တဆိုတဲ့အတိုင်းပေါ့ဒီခုကြတဲ့အတိုင်းလုပ်ဖို့သိရေးကြည့်ပါတယ်ဟမ်ပြောတာကတခြားကိုလုပ်တာတခြားဆိုလို့ရှိရင်တော့စောစောပိုင်းကပြောခဲ့တဲ့အတိညာဉ်ထူးခြားခြားဖြစ်မှာပေါ့အဲ့လိုဆိုလို့ရှိရင်တော့ကမ္ဘာဆရာရဲ့တာဝန်မဟုတ်ဘူးယောဂီရဲ့တာဝန်ပဲဆိုတာပေါ့မိမိတို့ကညှိကြတဲ့အတိုင်းလုပ်ရတော့မယ်ဆိုတာပေါ့လုပ်မှာ ဘုန်းကြီးတို့တိုက်တွန်းရကျိုးလည်းလတ်မယ်ယောဂီတွေလည်းပဲလာရောက်ပြီးတော့အထုဝါဒအကျိုးလည်းပဲလတ်တော်မှာပါပဲဒီနည်းနဲ့ပဲနှစ်ဖက်လုံးအကျိုးရှိပြီးတော့ကိုယ်မှာရာဝုဒိတဲ့တရားတွေရရှိပြီးတော့ချမ်းသာမှုရတော်မှာပါအဲ့ဒီတိုင်ကျိုးစားကြပါဦး